တရားကျမ်းကြီးကိုဝေဒနေစဉ်အတွင်းမှာပဲရန်ကုန်မြို့ကိုလာအမှတ်58နေဥစ္စေတော်သောသမီးမတ်ကျင်စီမတ်ကျင်နေမတ်ကျင်သူတို့လူသားအတော်ဝေတရားတော်ဝေတရားဖြစ်ပေါ်လာပါပြီဗျာဤငွေဖြစ်ပေါ်လာပုံအကြောင်းရင်းက ယောဂီဟာဥစ္စေကိုဝေလွန်သွားပြီးတဲ့နောက်ဥစ္စေဤဇနီးဖြစ်သောဒေါ်စောကအမွေများရရှိခဲ့ပါလိမ့်ဗျာဒီအမွေများကိုခိုးခိုးဝေတဲ့အခါကျပ်ငွေ2450ကျပ်ကိုကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးသတင်းသုံးတော်မူရန်ကျောင်းတော်ဖြစ်ပြီးဖောက်ဖို့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးထံလာရောက်ပြီး လူသားပါတော့ဗျာဒီခါမှာကြောင်းဆောက်ဖို့အခွင့်အခါမတိုက်ဆိုင်နေတဲ့အတွက်၎င်းဝင်များကိုနောင်ခါတွင့်တော်သလိုသုံးသုံးဆဲသွားရအတွက်ဆိုစဉ်ကတပ္ပိယများဖြစ်ကြသည့်တပ္ပိယကြီးဘိုးတင်နဲ့ဦးအောင်မောင်တို့ထံအနံထားခဲ့ပါလိမ့်ဗျာဒီတို့ကြောင်းဆောက်ဖို့အခွင့်မတည်သည့်အခိုက်မှာပဲ ဝိသုဒ္ဓိနဲ့မဟာဒီဃာကျမ်းကြီးကိုပုံနှိပ်ဖို့အတွက်အစီအစဉ်ပြုလုပ်တဲ့အခါ၎င်းဝင်များကိုပင်မဟာဒီဝိသုဒ္ဓိနဲ့မဟာဒီဃာနိတ္တယကျမ်းများကိုပုံနှိပ်ဖို့ အစီအစဉ်ပြုလုပ်ခဲ့ပါလိမ့်ညာကျေးဇူးတော်ရှင်မဟာဒီဆရာတော်ဘုရားကြီးရဲ့ဆန္ဒတော်တိုင်းဥစ္စေတော်သောနှင့်သမီးများကလည်းဝမ်းမြောက်စွာဖြင့်၎င်းငွေများဖြင့်ပင်ဝိသုဒ္ဓိနဲ့မဟာဒီဃာကျမ်းကြီးကို ပုံနှိပ်ဖို့ရာသဘောတူခဲ့ပါပြီဗျာသို့သောသဘောတူခဲ့သည့်အတိုင်းဝိသုဒ္ဓိနဲ့မဟာဒီကာကျမ်းကြီးများကိုပုံနှိပ်နေစေ1965ခုနှစ်တစောင်းမလမှာ မဟာစီကျောင်းတော်သည့်တစောင်းဤဖောက်ဖို့ရာအတွက်ပေါ်ပေါက်လာပါပြီဗျာအဲဒီကကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးကဤငွေများသည်မူလဗုဒ္ဓရည်ရွယ်ချက်အတိုင်းကျောင်းဆောက်ရမှာလည်းပဲပါဝင်သင့်သည်ဟုအမိန့်ရှိတော်မူတာ မကောင်းငွေတွေကကြောက်ငွေ9000ကိုကြောက်အတွက်ထဲဝင်ထူတန်းရန်အလှရှင်သကမာကြီးများအားပြန်ပြီးတော့အပ်ခဲ့ပါသည်ဗျာသို့က၎င်းကြက်ငွေ9000နဲ့တကွသမီးတော်ကျင်မေကကြက်ငွေ9000ဆဲဝင်၍ပေါင်းငွေ1000ကိုမဟာစီကျောင်းတော်သစ်မှတူတန်းခဲ့ပါသည်ဗျာသို့နောက်ဝိတုဒ္ဓိမမဟာဒီကာကျမ်းကြီးကိုဆက်လက်ပြီးပုံနှိပ်တဲ့အခါ ပထမအတွဲဒုတိယအတွဲတတိယအတွဲသတုထအတွဲအလုံးတွဲလေးတွဲပြီးစီးခဲ့ပါလေဗျာဒီကျမ်းတွဲကြီးလေးတွဲပြီးစီးတဲ့အတွက်ကျပ်ငွေပေါင်း2360နဲ့6ကျပ်59ပြားကုန်ကြခဲ့ပါလေဗျာဒီငွေများအပြင်ဥချက်တော်သောပထမလူတန်းငွေကျပ်ငွေ2450ကျပ်က ပါမန်အထားတဲ့အတွက်အတိုးငွေ2000ကရခဲ့ပါသေးပြီဗျာဒီငွေများပြင်နောက်ထပ်လိုငွေ6000ဤကျန်းစာအုပ်ထဲမှာထပ်မှပြီးထည့်ဝင်ဖို့လိုအပ်လာတဲ့အခါ၎င်းငွေများကိုလည်းပဲတော်ကျင်တွေကတတိတော်တို့ကပင်လှူဒန်းပြရစီဤစာအုပ်နဲ့ပတ်သက်လို့အပြင်မှမလှူဒန်းပဲတတိတော်တို့ကလုံးဝလှူဒန်းပါလှူဒန်းလိုပါကြောင်းလျှောက်ထားခဲ့ပါလိမ့်ဗျာသို့တော်လည်းပဲ ကျေးဇူးတော်ရှင်မဟာကြီးဆရာတော်ဘုရားကြီးမှာအရရသောတတိတပံယောဂီအပေါင်းတို့ကလူတန်းထားသောနဝကံမငွေများရှိတဲ့အတွက်၎င်းငွေများတဲကကျပ်ငွေ6000ကိုဆရာတော်ကသွန်ကျဲလူတန်းမရစေလို့အလှူအမများကိုပြန်ပြီးတော့အမိန့်ရှိတဲ့အခါအလှူအမများရဲ့ခွင့်ပြုချက်အရကျပ်ငွေ6000ကိုအများသောစေရနာရှင်တို့လူတန်းအပ်သောဆရာတော်ဘုရားကြီး၏နဝကံမှာထဲမှာ ဆဲ့ဝင်တူတန်းခဲ့ပါလေဗျာသို့ဖြစ်တဲ့အတွက်ဒီနေ့ဤသုတ်တိနဲ့မဟာဒီကာကျမ်းကြီးကိုအကြောင်းပြုတူတန်းအပ်သောအရရသောကုသိုလ်ထဲမှာကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးဤတတိတပန်းဖြစ်ကြသောယောဂီဟောင်းယောဂီသည်အပေါင်းတို့ဤနဝကမ္မအလှူငွေများလဲပါဝင်ကြောင်းကိုဆောက်ထားပါလေဗျာဤအကြောင်းဤဝိသုဒ္ဓိမေမဟာဒီကာကျမ်းနိတ္တယစာအုပ်နှင့်စ၍ ုံကြခဲ့သောငွေလှူဒန်းအပ်သော အလှဒါယကဒါယကမများအကြောင်းဖြစ်ပါလေဗျာနောက်တစ်ခုစောက်ထားလို့ဒီမှာဤဝိသုဒ္ဓိနဲ့မဟာဒီဃာကျမ်းကြီးကိုအကြောင်းပြည့်ယနေ့လှူဒန်းအပ်သောအလှပွဲ၌ယေသူတော်ရှင်မဟာစီဆရာတော်ဘုရားကြီးနှင့်တကွကမ္မထာနာစရိယဆရာတော်များဖြစ်ကြသောဥပန္နိတဥဇဝနဥတံဝရဥဇနကတို့ကလည်းဆရာတော်ဘုရားကြီးအလှူနှင့်အတူတကွ ပါဝင်၍လူတန်းလိုကြသည့်အတွက်ဆရာတော်ဘုရားကြီးအားလျှောက်ထားရာဆရာတော်ဘုရားကြီးရဲ့ခွင့်ပြုချက်အရလူတန်းအပ်သောနဝကမ္မငွေများပြင်းကိုဆောက်ထားလိုပါလိမ့်မည်ဗျာတပည့်တော်တို့သာသနာ့ရေးတာ၌လောလောဆယ်အားဖြင့်ဒီမံကိန်းချ၍ဆောင်ရွက်နေသောကိစ္စရများတဲ့တွင်ပထုံကျောင်းတော်ဒီဖောက်ရေးဟူသောကိစ္စတရားပါဝင်ခဲ့ပါလိမ့်ဗျာထိုမှတပါး စိတ်ဓာတ်အတွင်းနဲ့ရေရရှိရေးအတွက်ရေကိစ္စတရားလည်းပါဝင်ခဲ့ပါလိမ့်ဗျာနောက်တတိယမြောက်ကိစ္စတရားမှာဤဖန်ရင်ဓမ္မယုံအတွင်းရှိမြတ်စွာဘုရား၏နောက်ကျော၌ရေချေအပ်သောပတိကားကြကိစ္စတရားဖြစ်ပါလိမ့်ဗျာထိုမှတပါးနောက်ကိစ္စတရားမှာရိတ်တာအတွင်း၌သံဃာတော်ရှင်မြတ်များနှင့်တကွယောဂီအပေါင်းတို့ချမ်းသာစွာွာလာနိုင်အောင်နတ်လမ်းများတည်ဆောက်သည့်ကိစ္စဖြစ်ပါလိမ့်ဗျာ ဤကိစ္စရံများကိုလည်းပဲကျေးဇူးတော်ရှင်မာကြီးဆရာတော်ဘုရားကြီးက အများသောယောဂီဟောင်းယောဂီဒီအပေါင်းတို့လူတန်းအပ်သောနဝကမ္မငွေထဲမှပထုံကျောင်းတော်ဤဖောက်ရေးအတွက်ကျပ်ငွေ3000လူတန်းပါလိမ့်ဗျာရေရရှိရေးအတွက်ကျပ်ငွေ2000လူတန်းပါလိမ့်ဗျာပကြီးကားကြအတွက်ကျပ်ငွေ2148ကျပ်လူတန်းပါလိမ့်ဗျာလမ်းအတွက်နတ်လမ်းများအတွက်ကျပ်ငွေ2000လူတန်းပါလိမ့်ဗျာ ဆိုမှတပါးကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးမြတ်ကတန်ခါတော်ရှင်များများအနည်းစဉ်ဆုံးကပ်နေသောယောဂီထောက်ပံ့ရေးယောဂီများဆရာအထုတ်ဆက်အထုတ်ပြီးယောဂီများကိုထောက်ပံ့စောင့်ရှောက်လျက်ရှိသောယောဂီထောက်ပံ့ရေးအဖွဲ့သူလည်းပဲကျန့်ငွေတထောင်ဆရာတော်ဘုရားကြီးကလူတန်းပါလိမ့်ဗျာဆိုမှတပါးသမထာနာသရိယဆရာတော်ဥပဏိတကလည်းပထုံကျောင်းတော်ပြီးဆောက်ရေးအတွက်ကျန့်ငွေ2550 ရေရရှိရေးအတွက်ကျန်ငွေ350ပကြီးကားကြအတွက်ကျန်ငွေ200လမ်းအတွက်ကျန်ငွေ200အစုစုငွေ1000စုတန်းပါလိမ့်မယ်ဗျာသုမတဘကမ္မထာနာစီရဆရာတော်ဦးဇဝနာကလည်းပထုံကျောင်းတော်အတွက်ကျန်ငွေ250ရေရရှိရေးအတွက်ကျန်ငွေ350ပကြီးကားကြအတွက်ကျန်ငွေ200နတ်လမ်းအတွက်ကျန်ငွေ200အစုစုကျန်ငွေ1000စုတန်းပါလိမ့်ဗျာဆရာတော်ဥပ္ပံဝရကလည်းပဲပထုံကျောင်းတော်ဒီဆောင်ရွက်တဲ့ကျန်ငွေ900 ဒီကုလုံးရရှိရတဲ့ကျန်းငွေ900အစုစု1000လူတန်းပါပြီဗျာသုမတပါဆရာတော်ဥဇနကကလည်းပဲပထုံကျောင်းတော်အတွက်ကျန်းငွေ300နဝကမ္မအစုစုတန်းပါပြီဗျာအစုစုငွေပေါင်းနဝကမ္မအလူတော်ငွေပေါင်း13440နဲ့9ကျဖြစ်ပါပြီဗျာဒီဝိရုဒ္ဓိမမဟာဒီကာကျမ်းကြီးကိုအကြောင်းပြု နဝကံမအလူတော်ဝင်တဲမှ လူတန်းအပ်သောငွေများအပြင်ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကယနေ့သင်ဆောင်အပ်သောတန်ဃာတော်ရှင်များများနဲ့တကွဖိတ်မှန်ကပြည့်ရောက်လာသောပရိသတ်အပေါင်းအားလည်းပဲဟောဆဲပွဲဘောစဉ်ချူခြင်းရတာအဖရာပြတို့ဖြင့်ဆက်ကကျွေးမွေးရှိတော်မှာဗျာသုမတော်ပါသင်တန်ဃာတော်များကိုသင်္ကန်းအစုံ69စုံသင်ပိုင်း95နဲ့5ပြီးဖတ်ပြ85ခဲ ညနတုပ်ပွား78ထဲဖတ်ပြကွယ်78ခုအတီးတီးဒီမှန်ရင်အတိုင်းစုတမ်းမှုရာအစီအစဉ်ပြုလုပ်ထားပါလိမ့်ဗျာဤအရရသောကုသိုလ်တို့သည်မူလဥစ္စေတော်သောနှင့်သာသမီများရဲ့ကုသိုလ်အပြင်ကြွရောက်လာကြသောယောဂီဟောင်းယောဂီတွေမလာရောက်နိုင်သောယောဂီဟောင်းယောဂီတွေအပေါင်းတို့ရဲ့ကုသိုလ်များလည်းပါဝင်သည့်အတွက် အများသောကောင်းမှုအနေအချင်းဘုရားတပည့်တော်တို့ရည်စဲတွန်းချအမျှပွေးဝေတူတမ်းသည့်ခန္ဓာကိုကျင့်ပလိုပါလို့ဗျာဤခန္ဓာအစီအစဉ်ရပထမရှိဥစွာတပည့်တော်တို့7ပါးတိလခံရန်အတွက်ခွင့်ပြုတော်ပါဗျာ။ ဆရာသမားတို့ယောရင်ညာတို့လည်းမိုးရရှိကိုပူဇော်မှုမြမန်းလျော့သရောကြရတာပနာမကုသိုလ်ကံစေနာရဲ့ရသွန်အာနုဘောကြောင့်ဘေးရန်တဲ့ဟူသည်များတို့မှာခါသာသိခြင်းတို့ညဉ့်ညဝိကွာကြ၍အသက်ရှင်ခြင်းနာခြင်းခြင်းကြမှာခြင်းချမ်းသာခြင်းစရှိတော်လူရှိရတော့နာသောလောကီလောကုတ္တရာကောင်းခြင်းချမ်းသာမင်္ဂလာပေါင်းတို့နှင့်ပြည့်စုံကြပါစေ။ န္တရမံယသာမိဓမ္မံတရမံယသာမိသံဃံတရမံယသာမိဒုတိယမိဗုဒ္ဓံတရမံယသာမိဒုတိယမိဓမ္မံတရမံယသာမိဒုတိယမိသံဃံတရမံယသာမိ တိယာမိဗုဒ္ဓံဓမ္မံငသာမိတတိယာမိဓမ္မံဓမ္မံငသာမိတတိယာမိသံဃံဓမ္မံငသာမိရဏဂမနံပရိဘုံနံမာနာတိဘာဒဝရဏိသိက္ခာရံသမာရိယာမိ ဒိနာရဏဝရမိသိက္ခာရသမာရိယာမိအာဇမသရိယဝရမိသိက္ခာရသမာရိယာမိမုသာဝါရဝရမိသိက္ခာရသမာရိယာမိသုရာမေရယမေဇဗမာရတနာဝရမိသိက္ခာရသမာရိယာမိ ကာလဘောဇနာဝရမိသိက္ခာရဏမာရိယာမိနိစ္စဝိဒာဝါရိဒာဝိသုကာသတနာမာလာကနာဝိလေသနာသာရဏမာနနာဝိသုဒနာဌာနာဝရဏိသိက္ခာရဏမာရိယာမိ ဥစ္စာသေနမဟာသေနဝရဏိသိက္ခာဝရဏသမารိယာမိဤဒရနေနဘုရားယရဏတရားယရဏသံဃာယရဏတို့ကိုယ်ဝေယသုံးပါးနဲ့သာတယ်ကွာအရှင်ကသမာနာတိုင်းငါရှိပါနဲ့ပြုစုမဥပဒရာဒီနာဥပဒိနာဗရဝံကာတော်မိမိတို့ရည်ရင်းရှိသည့်အတိုင်းအကျိုးပေါင်းကြောင်းကြအောင်ကောင်းမွန်သောတင်းဆောက်ကြရဗမာရဏမေတော်တိတရားဖြင့်သံပါရိဋ္ဌဒီဒီဆုံးအထုကြကုန် နည်းနည်းကျင်းပါတဲ့အလူပွဲကတော့ဝိသုဒ္ဓိမဲ့မဟာဒီဃနိဗ္ဗယပြည်စည်းအောင်မြင်တဲ့အထိမ်းမှပွဲပါပဲဝိသုဒ္ဓိမဲ့မဟာဒီဃနိဗ္ဗယသာအုပ်အတိအကုန်လုံးပြီးပြီးတော့လည်းအမနာဝန္တာကြီးအကောင်းပါတဲ့ဘုရားအတွက်ဆိုရင်အများကြီးဘုဝန္တာသာအုပ်ဒီလိုသာအုပ်ကြီးကျမ်းကြီးတစ်ခုပြီးအောင်ရေးဖို့ရလည်းပဲမလွယ်ဘူး ရေးပြီးပြန်လဲစာအုပ်ဖြစ်ဖို့ရဆိုတာလွယ်တာမဟုတ်ဘူးတောတောင်လေးပါလေလူမဲ့တကာကကြည့်အောင်တော့อืมစာအုပ်ဖြစ်အောင်လို့ရိုက်နေဆောင်ရွက်ပေးဖို့ရလဲဒါလည်းတော်တော်ခဲရဲတယ်ကွာအခုအဖက်ဖက်ကပြည်စုံတော့ညစာကြီးပြီးသွားတယ်နှံဝတ်တာကြီးကောင်းတယ်ဒီတို့ဒီမဲ့ဒီကရဲ့အနေလေးတွေကိုလူလာတဲ့ပညာရှိပုဂ္ဂိုလ်တွေမှာအများကြီးအထောက်ပံ့ပြည်သူ ပြုပြီးတော့သွားပါလိမ့်မယ်အနာကြီးကြီးများပြီးတော့သွားပါလိမ့်မယ်ခန္ဓာဥအောင်မြင်ပြောကြပြီးသွားတဲ့အတိုင်းဓမ္မကဒီချက်တော်တော်တို့အဲဒီကအရင်ခံပြီးတော့ဝင်နှပေါင်းကျော်တောက်တော့ကိုဆိုပြီးတော့လှူထားပါတယ်တောက်တော့ကိုရကအသင် အရှင်မတင်သေးခင်ဒီစာအုပ်ရိုက်ဖို့ရသိကူးရတယ်နဲ့ဘုန်းကြီးကစာအုပ်ရိုက်ကြည့်ရတယ်လို့ကျောင်းဆိုတာကတော့နောက်ကျောင်းကြီးတဲ့ခါလည်းရမှာပါပဲလို့စာအုပ်ကလည်းအမှန်ကြီးစုများတယ်ကျောင်းကတော့ကြောက်နေတဲ့ပုဂ္ဂိုလ်ဒီအနည်းငယ်လောက်ပဲအကျိုးများတယ်စာအုပ်ဆိုလို့ရှိရင်စာအုပ်တစ်ထောင်ဆိုအနည်းဆုံးပုဂ္ဂိုလ်တစ်ထောင်ကြီးနိုင်တယ်အမှန်ကျကြံသွားတယ်ပြီးတော့စာအုပ်တော့ကိုလည်းပဲ တော့တူးလဲကြည့်တာမဟုတ်ဘူးတလဲစီတလဲစီဆိုတော့အများကြီးကြည့်နိုင်တယ်အများကြီးလို့ညသွားတယ်အဲဒါကြောင့်သာဝရိုက်ပြီးတော့သူကြဆိုရဲဆိုတော့ငါကြီးရတဲ့ဘောတူတာနဲ့သာဝရိုက်ကြပထမသာဝတုပ်ကို9000ည2000ဆိုရင်လောက်လိမ့်မယ်လို့ယူရထားပါတယ်ဒါမဲ့လို့ဒီဒီဈေးနှုန်းရလည်းတက်တယ်လာလာနဲ့ဟိုသာဝကလည်းနည်းနည်းကြီးတာပထမတွဲတဲ့ပထမတွဲတုန်းက9000ဒုတိယတွဲကြတော့သူကနည်းနည်းကြီးလာလို့တက်ကူကများလာတာနဲ့နာများလာလို့ 9000က3400လောက်ကျော်လာတတိယလွဲကျတော့ပိုကြီးလာတော့1000ကျော်လောက်ပိုလာအခုသရုပ်ထလွဲကျတော့သမဏကတော့တတိယလည်းနဲ့အတူတူပါပဲဒါပေမဲ့လို့အဲဇင်းတို့တက်တဲ့အချိန်ခါဖြစ်လို့နေမှာလဲ2000လောက်ပိုလာ9000မကဟုတ်9000လောက်ကျသာဝတ္ထုမှာ9ကျလောက်ကျလာတာအရင်ကရှိသေးတယ်ရောင်းတဲ့ဈေးမဟုတ်ဘူးလားသူကဘုံနေတိုက်ကဘုံနေတိုက်ကစက်ကူကိုနဲ့ ကိုနိစ္စဒုက္ခပဲရှိတယ်အလုံးစုစုပေါင်း2300 3959ကျပ်ကြောက်ဒီထဲမှာဒီစိတ်တွေပါတယ်မပေါ့ပြီးတော့အဝေးအရာဝေးတွေကိုဒီကသာဝတိပြူရတာရှိသေးတယ်ခင်ဗျာ။ဘာဆယ်နဲ့မှလည်းမြင်ပြီးအဲဒီဘာဆယ်စီဒီသင်္ကတွေမပါသေးဘူးအဲဒီဥစ္စာတွေကတော့ဘုံမြတ်အများအများကုလိုတွေကပေါ်တယ်မှာအများကုလိုတွေကဆောင်ရွက်ပါလား။ဒီကသင်ရင်းနဲ့မထားဘူးလို့ဥစ္စာကတော့ဒီလိုပို့ရတာ။အဲဒါကများ ချို့နေရာက10လောက်ကုန်တာရှိတယ်ခုနေရာမှာ20 30လောက်ကုန်တာရှိခုနေရာ50လောက်ကုန်တာလည်းရှိတယ်လေပိုးအဲဒါလည်းသာဝတ္တုတုံမှလည်းသာဝတ္တုထွက်လာရင်ပို့ရတာဒီရတယ်နည်းပဲမဟုတ်ဘူးသူကလည်းတော်တော်ကုန်ပါလေတဲ့အဲဒါတွေကအခုဒီအောင်မြင်တော့ပထမစပြီးတော့လိုက်ခဲ့တာက 65ခု9လ26ရက်တော့အဲဒီကနေရိုက်လာတာ69ခု3လ9ရက်ဒီလာတဲ့ကပါပဲငါလ9ရက်ကနေပြီးတော့တောက်ကြည့်သွားတောက်ကြည့်တဲ့အတွက်လည်းဘုရင်တော်တော်ဝန်းတာရဟောတော်လူသာဟုတ်တယ်နာကြညာဆက်ရသာဟုတ်သာဟုတ်တို့ဆိုတာတော်တော်ပြင်းမနာပဲသူကဟာတာတာကြည့်ရဒီကနေပြီးတော့ ဆက်တာတာကြည်ရင်းတဲ့တောင်ကတွင်းရမှားရင်းမြစ်ကလည်းပါပါသွားရတာမမအောင်လို့လို့ကိုမဖြစ်ဘူးလို့ကဆိုတော့တောင်လေးတော့ကအဲ့ဒါမျက်စိနဲ့ပန်းလူနဲ့ပန်းတောင်တော်လေးပါတယ်အဲ့ဒါကိုဘုံလုံးကြီးအောင်မြင်ပါတော့သာဝရတဲ့နေ့ကထိမ့်မှတင်တဲ့ဘုန်းကြီးရေးမှတ်ထားတာလောက်တိလောက်တိဘုံလုံးကြီးပါလို့မောတာလည်းအကြောင်းကိုရေးထားရတယ်လို့အဲ့ဒီသာဝတွေကိုကြီးကြီးအောင်မြင်လို့ သရုပ်ထတွဲကိုဘယ်နည်းရွေးချဖို့ဟိုဟာတွေကတော့ရှိရတဲ့ရွေးချပြီးသားပါပဲသူထပြီးတော့ရွေးချသရုပ်ထတွဲရွေးချပြီးတော့သင်တော်တဲ့ထိုက်တန်တဲ့ပုဂ္ဂိုလ်ညာထံကိုဝင်ဟထံယူစီစမ်းဖို့ပါပဲဆိုတော့အဲဒီလိုနဲ့စပ်ပြီးတော့ဘုသာဝနာရေးတော်ကနဥအောင်ညပြောသွားတဲ့အတိုင်းဘုရင်ကြောင်းဆောင်အတွက်ဒီအတွက်မကြီးအတွက်လမ်းအတွက် အဲ့ဒါတွေကလည်းပဲသူကလူသားတွေသိနေပါလေအဲ့ဒါတွေခွန်ကြီးကဒါတွေသူ့ဘုရားသိကူရတာဘာလို့သိရလဲဆိုတော့ဟွာတွင်ကသတိယဥပဆိုတာကွယ်လွန်သွားပါတယ်အလုံးကြည့်ရတာပါသတိယဥပကွယ်လွန်သွားတဲ့အခါမှာသူထိမ့်သိမ်းစောင့်ကြောက်ပြီးတော့ထားတဲ့နဝကမ္မဝတ္ထုငွေကြံရစ်ပါတယ်အဲသူစင်းစာအုပ်ထဲမှာရေးထားတယ်သူကလာကျုပ်လာကျုပ်နဲ့အားလုံးသူ့ဒီမှာသူကတောင်းတောင်းယူပြီးတော့စောင့်ကြောက်ပြီးတော့ထားတဲ့ နောကမဝတ္ထုငွေတဲ့ပြင်းနေတဲ့သူကရေးတာအဲဒီရေးတာလည်းအာမဘုန်းကြီးတွေဆိုရင်သူကပြစ်ထောင်ကျော်၉တော်နီးပါးလောက်ရှိပါတယ်ပြစ်ထောင်ကျော်၉တော်နီးပါးလောက်ရှိတော့ဒါရင်းဟာအခုဒီမှာလည်းပဲပထုံကျောင်းဆောင်တို့ရေးအတွက်စသည်တွေအတုံးလဲလိုးနေတာပဲอืมနာဓမ္မတွေလည်းသူရတာတော်တော်ကြာပြီဒီထဲမှာအခုယောဂီအောင်းတွေဒီပေါ်လေယောဂီတွေဒီမှာလာတရားထုတ်ပြန်သွားသူကြဒီလိုဟာတွေလည်းရှိပါတယ် ဒီတော့ဟိုဒီဘုန်းကြီးလိုက်ယူတရားဟောလို့အဲ့ဒီကနေဒီသူရိစ္ဆာလည်းရှိပါတယ်နောက်ပြီးတော့အဲ့ဒီအတားနည်းနဲ့အတူတားနေပါတယ်လည်းရှိပါတယ်အဲ့ဒါတွေအကုန်လုံးအဲ့ဒါဥပကထိမ့်သိမ့်ပြီးတော့ထားတာအဲစစ်တောင်းပြီးတော့ကိုးတော်ကြီးပါတော့ရှိပါတယ်အဲ့ဒါကိုဘုန်းကြီးကနောက်ကဖြည့်ဆွဲပြီးတော့တောင်းကြည့်အောင်ဒီဒီရတတိယဥကျင်ကအဲဖြည့်ဆွဲပြီးတော့ဒါတောင်းကြည့်အောင်လို့ယူမဲလို့ယူရပြီးတော့ဒီကနေ့ဆွေးကြိုးရမှာဒီအလူဒီ ဟိုတဲ့အပြုအကျင့်တွေကိုပြုလုပ်ပါတယ်ဒီထဲမှာမနေ့ကဒီအတင်းမှုဥသိအောင်ရဲ့ညီကျင်သောသိဉ္ဇကသူတဲ့သူပဲကုသိုလ်တရားပါဝင်နေပါစေသူကုသိုလ်တရားလည်းပါတယ်ဒီထဲမှာအဲတပေါင်းတစ်ဆောင်တော့အစွန်းရလည်းလိုနေတာလည်း40နဲ့9ရတယ်တပေါင်းတစ်ဆောင်49ရတာအဲဒါကဘုရားဒီမှာလောကမှာ နဝကမ္မတွေအခုပေါ်လာတဲ့နဝကမ္မတွေပဲနဝကမ္မစာမှုတွေပဲဒုံကြောင်းသာသောက်တဲ့စာမှုတွေပဲရေအတွက်ဆိုလည်းမှုတွေတွေပဲအတိတ်တွေလိုလည်းမှုတွေမရေအတွက်ဆိုလည်းမှုတွေပဲဒါလည်းပဲအမှန်အရင်ပြုပါလေမြတ်စွာမြတ်စွာဘုရားနောက်ကညိုဝယ်ပြောက်ရေးထားတဲ့ဒီသားနဲ့ဘုရားအာရုံပြုရတော့အဲဘုရားရှိဘုရားအာရုံပြုတဲ့ပုဂ္ဂိုလ်တွေစိတ်ကြည်နူးဝယ်ဖြစ်ပြီးကုသိုလ်တွေသိုးပွားဝင်လာအကြောင်းရှိပါတယ်ဒီတော့လာအတွက်ဆိုတာလည်းပဲဒါအမှုတွေတွေပဲ နောက်ပြီးတော့ယောဂီထောက်ပံ့ရေးအတွက်လည်းဘုရားဒီမှာထည့်တာဒါကတော့ဘုရားရည်ရွယ်ချက်ရှိပါတယ်ဒီမှာလူတန်းကိစ္စတွေလုပ်တယ်ဆိုလို့ရှိရင်ယောဂီထောက်ပံ့ရေးနဲ့ဆိုင်တဲ့ပစ္စည်းတွေကအများကြီးသုံးရပါတယ်ဘုန်းကြီးတို့တခြားရည်ဒီမှာွန်ကျွေးတွေဘာလို့လုပ်တယ်ဆိုရင်ငှားတယ်ဘုန်းကြီးရရွာမှာသွားပြီးတော့တခါတည်းကအကြောင်းကားလည်းတော့ဟိုမှာဆွန်ကျွေးဆွန်ကျွေးတော့ပကံခွဲရောက်တို့ဘာလို့အကြောင်းကားလည်းပြည်စုံနေကြည့်တာမဟုတ်ပဲဟာကို ဆောရမယောက်ကလည်း900အဆင်းချင်းကလည်း900အဲ့ဒါတွေငါးကတွေအကုန်လုံးပေါင်းလိုက်တော့300တော့ကျတယ်ဒါမီးတွေမပါသေးဘူးမီးတွေမပါသေးဘူးအဲလူသားလည်းပဲအခုဒီမှာလောက်ကတော့ကြီးပြင်မှာကြီးနေမှာကြောယုံမှာပဲအဲဒီလိုကုန်ကြပါတယ်ပြီးတော့ဒီမှာဘုရားဒီမှာသုံးကြီးလောက်တယ်ဆိုတော့ဒီကယောဂီထောက်ပံ့ရင်းနဲ့ဆိုင်တဲ့ပကံခွဲရောက်တို့အချင်းအချင်းတို့ဒါတွေကလည်းဒီမှာ300ပြီးတော့မီးလည်းပဲ300တယ် အဲပြီးတော့ဒါတွေကလည်းပဲကိုကူလိုလည်းဒီထဲအောင်မဖြစ်မှာဆိုပြီးတော့ရည်ရွယ်ချက်နဲ့ကိုမိုးပေါ်တယ်ရှိနေတယ်ဒီလိုပြင်ထားလည်းပဲလောကီထောက်ပံ့ရေးလည်းပဲလောကီအားလုံးအတွက်ညာရှင်လူလောကီအားလုံးအတွက်ထောက်ပံ့ရအောင်ဆိုပြီးတော့အဲဒါဒီမှာတစ်ထောင်ဆဲပါတယ်အဲဒါတွေအကုန်လုံးသူ့ပေါင်းပြီးတော့ရွေးချယ်ရွေးချယ်သူရမ်းမှုရွေးချယ်ပြီးတော့ညာပေးဝေဖို့ပါပဲနောက်ပြီးတော့ မင်္ဂတော်တွေလည်းဆုံးကျွေးပြီးတော့တခုခုတော့လူအောင်ပါပဲလို့စဉ်းစားတော့ဒီပြင်တော့လူကြံကြီးသင်္ကန်းမယ်ရှိသင်္ကန်းတွေကတော့ရှိနေတာနဲ့သင်္ကန်းလူအောင်ပါပဲလို့ရန်ကုန်မှာနေတဲ့ဆရာတော်တွေပါလေအတွက်ကတော့သင်္ကန်းကတော့လူလာမယ်ဟုတ်ပါဘူးသူကတော့ရဒီမှာတော့သင်္ကန်းတော့ဆက်ဆက်ကြပါတယ်ဒါနဲ့ဒီမှာဘုန်းကြီးမှရှိတဲ့ဥစ္စာဒါနဲ့ပဲလူကဒီပြင်လူကြံကြီးအသေးသူရဆရာတော်လည်းလည်းကူမဖြစ်နိုင်ဘူးအဲဒါကြောင့်ဒုံလဘကူတော်တွေကတော့မကြခင်ထွက်သွားမှမို့သူတို့တော့ သင်္ကန်းတို့ဆိုမလို့ပဲနဲ့ဒီလိုသင်္မိုင်တို့ဘာလို့လို့အောင်လဲလဲဝဲအောင်သင်္မိုင်တစ်ထည့်ပြီးသူ့သင်္ကန်းကတော့ရှိပါတယ်ရှိပေမဲ့သူတို့သိသုံးကြမှာမဟုတ်ဘူးလို့တော့ကြထွက်တာလကားဖြစ်နေတယ်ဆိုပြီးတော့ဒါနဲ့ုံလဘကိုယ်တော်လေးအဲ့ဘာရှိတယ်ဒီမှာအဲ့ဒါသမိုင်းတစ်ပြီးနောက်ပြီးတော့သူတို့ကြတော့ဉာဏ်လောက်ဘွားနဲ့ဆက်ပြဘွားနဲ့အဲ့ဒါတွေသူတို့ရည်ရွယ်ထားပါတယ်အဲဒီလူသားနေမှာနောက်တစ်ခုကလည်းရည်ရွယ်ရှိပါတယ် ဝါဆိုဥမာဘုန်းကြီးကမွင်းနေဆိုပြီးတော့လှူတဲ့ခါကာလကြတော့ဘုန်းကြီးကဘာမှတည်ပြီးတော့လှူရတယ်မဟုတ်ဘူး။သူများကလာဆိုလို့ရတာပဲရှိနေ။အဲဒီတော့ခုနေခါကာလမှာဆိုရင်ဒီမှာတရားဓမ္မတွေနဝကမာအဖြစ်နဲ့လှူရတာတွေဒီတိုင်းနေရင်ဒီတိုင်းအိတ်နေလာပဲလို့သူ့လည်းဥမာနေရာကြမှာပဲ။သူပြီးတော့ဟောပါတော်ကကြောင်းသွားကွယ်လွန်နေတဲ့ ဆွေမျိုးညာတိတွေဟုတ်လားမဲတော့ခမည်းတော်တို့မှစပြီးတော့ဆွေမျိုးညာတိတွေလည်းကြီးတယ်လို့သူဘယ်ရောက်နေလဲဆိုတာမပြောနိုင်ဘူးပေါ့လေအဲ့ဒါတွေလည်းပဲအမြောက်ဝေရမယ်အဲ့ဒီလိုလည်းစဉ်းစားထားပါတယ်ဒီဘုံမှာတော့ကုသိုလ်ကောင်းမှုပြုတိုင်းပြန်ဘာကုသိုလ်လုပ်လို့ပဲတရားဆွေမျိုးညာတိတွေသူအများအားမြောက်ဝေဤတာဝညာတိနာဟောတုဤတာဝန်တို့ညာပြောဆိုပြီးတော့သူတို့ကဟိုကတော့အကြောင်းသွားတဲ့ဆွေမျိုးတွေညပေးဝေတွေရှိတယ်ကောင်းပါတယ်လို့ဆိုနေတယ်ဒါကဘုံညာအဲ့ဒီွယ်လွန်နေတဲ့မယ်တော်ခမီးတော်မှာစပြီးတော့ သူမျိုးညာတိတွေလည်းအများပေးဝေဖို့အခုလာရောက်ကြတဲ့တရားဓမ္မတွေလည်းပဲဒီအခုသုသနာတွေမှာစာအုပ်သူတွေမှာရောတော့သောတော့သာမီတစုကတော့အရင်ကမှလည်းသူကတော့သာအများဆုံးပဲဒီထဲမှာလူပါအဲဒီတင်ဟာတွေလည်းပါပါသေးတယ်ဒီနေ့ပြီးစားသူကလည်းသူကရှိတာပဲတော်တော်များများသူကလည်းရှိပါတယ်ဒါဒီဆွန်ကျွေးတဲ့လူရောอืมသာဝတူရော ပြီးတော့ဒီတခုံကျောင်းဆောင်စသည်တွေအတွက်အတူတွေရောအဲ့ဒါတွေထဲမှာမိမိတို့ကုသိုလ်ကုသိုလ်မိမိတို့လူထားတဲ့အလူငွေတွေလည်းဒီထဲမှာပါတယ်လို့အာရုံပြုပြီးတော့အဲ့ဒီလူသားနဲ့ကုသိုလ်ကောင်းမှုရဖို့တွေကိုယ်နဲ့စားတဲ့ဆွေမျိုးတွေလည်းမျှပေးဝေကြပါဘုန်းကြီးကလည်းဘုန်းကြီးနဲ့စားတဲ့ဆွေမျိုးတွေမျှပေးဝေကြမှာဟုတ်လားအဲ့ဒါပါပဲဆိုင်ရည်စက်ချက်ရတယ်ဟုတ်လားဒီရတော့သူဟောဖို့မလိုပါဘူးနော် ဆိုင်လက်ခွက်ကလေးတွေဆိုင်ပြီးတော့အားလုံးလိုက်ဆိုရင်ဖြစ်ပါအားလုံးလိုက်အားလုံးလိုက်ဆိုရင်အားလုံးလိုက်ဆိုရင်နောက်ပြီးတော့လည်းအားလုံးကိုပညာနဲ့ဝင်ပြီးနောက်ပြီးတော့လည်းသတိပညာနဲ့သံဃာတော်ရှင်သူမြတ်တို့ဗျာအင်း မာဇီဆရာတော်နဲ့တကွာတပည့်တော်တို့သည်ယနေ့ဖို့၌ဝိသုဒ္ဓိမေအာဒီကနိတယသာဝလေးတွဲတိုင်အောင်ဤဤအောင်မြင်ခြင်းအထိမဖြစ်ခြင်းအလူဒါနသဘင်ကို ဆင်ရင်ကျင့်ပါပါကုန်၏သို့သောဆင်ရင်ရာ၌မဟာဒီလာနိစ္စယပထမတွဲအတွက်9000ဒုတိယတွဲအတွက်9392 9392ကြာတတိယတွဲအတွက် 6050တော့ဝိထုငွေတော့ဖြင့်သာဥ3တွဲဘုန်းကြီးပေါင်း3000တို့ကိုရည်ရခင်ကပင်လင်းဒီစေသွန်းချ၍ချဝေသူရန်ခဲ့ပါပြီယနေ့ဖို့၌ဝတ္ထုငွေ 6929ပြား25ပြားတန်တော့အဲသတုထတွေဟုတ်ရေတထောင်တော့ကိုအများတော့အများရှိတော့ဤသူရန်လုံးဟာရေစေသွန်းချ၍လူရန်ပါကုန်၏ ဤသီလနိစ္စယသာဥတ္တကိုလိုရှိသောပညာရှိတော်သည်ဤရှုစင်ခြင်းသုံးပါကြ၍ဘုသူတာပွားများလျက်မေဖို့နိဗ္ဗာန်ရောက်ကြောင်းကုသိုလ်ကောင်းမှုတို့ကိုပွားများ အားထုတ်နိုင်ကြပါစေထိုမှတပါလာရောက်လာတော့ဘင်္ဂါတော်ရှင်မြတ်တော်အားမွန်မြတ်တော်ဖန်ဆဲဝဲဘောဇင်တို့ကိုယူသေးစွာသက်ကလူရန် သွေးမွေးဘုသောပါကုန်၏ဤပဲမှတ်ထားသောသင်္ဃာစရှိသောသူဝဝတ္ထုတို့ကိုလည်းဤပဲမှတ်ထားသည့်အတိုင်းအတိအတိပိုင်းခြား၍ဤသက်သွန်းချ၍လူရန်ပါကုန်၏ိုမှတပါ မဟာစီဆရာတော်နဲ့တကွာသမထာနာစရိယမြင်မြတ်တော့ဤအဲနဝကာမအဖြစ်ဖြင့်လူရန်ထားတော်ဝိထုငွေတော်ကိုပထုံကျောင်းဆောင်အတွက်၎င်းရေရရှိရေးအတွက်၎င်းအကြီးကားအတွက်၎င်း နာလန်းအမိုးအတွက်၎င်းယောဂီထောက်ပံ့ရေးအတွက်၎င်းအပြီးအပြီးပိုင်းခြားညီမထားသည့်အတိုင်းသပေါင်း၃440ခုနှစ်ကြသောဝိသုငွေတို့ကိုအပြီးအပြီးပိုင်းခြား၍ဒီစေသွန်းချ၍ လူရမ်းပါကုန်၏ရှင်ဘုရားဒီကောင်းမှုပေါင်းသည်အာတော်တရား၄ပါးတော့၏ကုညာကုညောင်းဖြစ်သောမေညာဖုန်ညာနိဗ္ဗာန်ကိုသက်ဆောင်ပါစေတည်းဒီကောင်းမှုကြောင့်ဤတော်တို့သည် စေရအန္တရာယ်ဟူသည်များတော့မှာပါခသိမ့်သင်လို့ကြဝေးကွာကြ၍အသက်ရှိခြင်းနာခြင်းခြင်းကျမ်းမာခြင်းသံသာများခြင်းစရှိသောလူလာတောင်းတအပ်သောလောကီလောကုတ္တရာကောင်းကျိုးချမ်းသာ ပေါင်းတို့နှင့်အာခတဲ့ပြည့်စုံကြ၍သင်ရခသိန်းတို့၏ငြိညာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သောနင်းမြန်စွာရောက်ရပါလိုကုန်၏ရှင်ဘုရားဒီကောင်းမှုကုသိုလ်ရဖို့ကို အမိယဖာဆရာသမားတို့အား၎င်းယခုအသက်ရှိသောဆွေမျိုးတို့အား၎င်းွယ်လွန်၍ဘဝတစ်ပါးသို့ရောက်နေကြတော့အဆွေမျိုးတို့အား၎င်းဤရနိုင် ရောက်ရှိနေသောပြိဿအပေါင်းအား၎င်းကျွန်တော်တို့ဤကိုယ်ဆောင်နာအိမ်ဆောင်နာမြို့ဆောင်နာဒီသာဝနာရိတ်တာ၌စောင့်ရှောက်သောနာပါလောကကိုစောင့်ရှောက်သောနာသာဝနာတော်ကိုစောင့်ရှောက်သောနာ ကြာမင်းယမမင်းစရှိသောနာပေါင်းတော်၎င်းကျေးဇူးစွာသူသဖြင့်ညဘိဝေပါတော်ဤညဘိဝေပါတော်ဤအထူးအားဖြင့်ကွယ်လွန်၍ဘဝတစ်ပါး၌ရောက်ရနေကြသော မျိုးညာတိအပေါင်းတို့သည်ဒီကောင်းမှုရဖို့ကိုညာကြ၍ဒီကောင်းမှုကြောင့်ဖြစ်ပေါ်သောသာဝေတော့ပဲသုံးဆောင်ပဲညာစည်းစိမ်တို့ကိုသုံးဆောင်ကြရ၍ကိုယ်စိတ်နှပြချမ်းသာကြပါစေ ချမ်းသာကြပါစေချမ်းသာကြပါစေအလုံးစုံသောဘတ်တော်အပေါင်းတို့အားလည်းညပေးဝေပါကောင်း၏ညပေးဝေပါကောင်း၏မိဖတော်မှာစ၍အလုံးစုံသောဘတ်တော်အပေါင်းတို့သည်ညရရ၍ကိုယ်စိတ်နှပြချမ်းသာကြသည် ဖြစ်ပါစေကုန်သတည်းအမြာအမြာအမြာလူတော်မူရာ